န်ကြီးတို့ယောဂီများမနေ့ကအရိယာဝါဒဆိုတဲ့အရိယာတို့ရဲ့စံနေအိမ်တရားတော်ဘုန်းကြီးမနေ့ကစပြီးဟောခဲ့တယ်။အဲဒီအရိယာတို့ရဲ့စံနေအိမ်တရားတော်ထေပါးတွေကနေပြီးတော့မနေ့ကကောင်းစဉ်လေးစပြီးတော့ဟောပြီးခဲ့တယ်။ပေစင်ကဝိပဟိနောဟောတိ အင်္ဂါ၅ပါးကိုပယ်တည်သည်ဟောတိဖြစ်ဤသလင်္ကသမ္ပဏကတောအင်္ဂါ၆ပါးနှင့်ပြည့်စုံသည်ဟောတိဖြစ်ဤဧကရကောတစ်ခုသောအဆောင်ရှောက်ရှိသည်ဟောတိဖြစ်သတုရပတ္တိနော၄ပါးသောမိယာရှိသည်ပနုဏပစ္စေကတစ္ဆောအတိတိသောတစ္ဆာဝါရကိုပယ်ပြီးသည်သမဝေယတတ္ထေတနော ရှာမိမှုအလုံးစုံကိုအကုန်ပယ်စွန့်ပြီးသည်အနာဝိလသင်္ကာပေါ်မနောက်ကျူသော အကြံစီရှိသည်ပတ္တရကာယသင်္ခါရောငြိမ်းဤသောကာယသင်္ခါရရှိသည်သူဝိမု ക്ത စိတ်တော် ကောင်းစွာလွတ်သောစိတ်ရှိသည်သူဝိမု ക്ത ပညာကောင်းစွာလွတ်သောပညာရှိသည်ဟောတိဖြစ်၏ဒါအရိယာတို့ရဲ့စံနေအိမ်တရား10ပါးဖြစ်ပါတယ်အဲ့ဒီ10ပါးကိုမနေ့ကတရားကောင်းစဉ်လေးတွေပြေးပြီးတော့ဘုန်းကြီးဟောခဲ့တယ်ငါအိမ်ပဲလေးကုံချောက်တွေစုံစီစောင့်တပါဆိုပြီးတော့ခေါင်းစဉ်လေးပြေးခဲ့တယ် အဲ့ဒီခေါင်းစဉ်ပေးပြီးတော့ဟောခဲ့တဲ့အထဲကဒေသနာနည်းနဲ့ဟောရလို့ရှိရင်ဒေသနာအတိုင်းအစဉ်လာအစဉ်အတိုင်းဟောရလို့ရှိရင်တော့ငါအင်ပလီဆိုတဲ့ဒေသနာကစဟောရမှာဖြစ်ပါတယ်သို့တော်လည်းပဲပฏิပတ်တိကမနည်းနဲ့ကျင့်စဉ်အရာအားဖြင့်ဟောရရင်တော့နံပါတ်3ဖြစ်တဲ့အရိယာဝါဒကစပြီးဟောပါတယ် မနေ့ကအဲ့ဒါကိုဘုန်းကြီးစပြီးတော့ဟောခဲ့ပြီငါအင်ပဲလေကုံချောက်တွေစုံစည်စောင့်တပါဆိုတဲ့အဆောင်တပါးနဲ့ပြည့်စုံပုံကစပြီးတော့မနေ့ကဟောခဲ့ပါတယ်အဲဒီအဆောင်တပါးနဲ့ပြည့်စုံရမယ်ဆိုတာဘာကိုဆောင်ဘယ်လိုအဆောင်တပါးနဲ့ပြည့်စုံရမှာလဲဆိုတော့တတာရခိနာစေတတာတမ္မနာကတောတတိအဆောင်လျှောက်လေးနဲ့ပြည့်စုံရမယ်ဘာနဲ့ပြည့်စုံရမလဲ တတိစောင့်ရှောက်လေးနဲ့ပြည့်စုံရမယ်အဲ့ဒီတတိစောင့်ရှောက်လေးဟာဘုန်းကြီးတို့ယောဂီများဘယ်နေရာတွေမှာပြည့်စုံရမှာလဲဆိုရင်ဖြစ်တိုင်းဖြစ်တိုင်းအမူအရာတိုင်းအမူအရာတိုင်းကိုတတိစောင့်ရှောက်လေးပြည့်စုံရမယ်အမူအရာတိုင်းမြင်တဲ့မြင်တိုင်းတတိဆောင်ရှောင်လေးနဲ့ပြည့်စုံရမယ်။ကြားတိုင်းတတိဆောင်ရှောင်လေးနဲ့ပြည့်စုံရမယ်။နာတိုင်းတတိဆောင်ရှောင်လေးနဲ့ပြည့်စုံရမယ်။အရသာစားသည့်တိုင်းတွေးထိတွေးထိတိုင်းစိတ်ကူးစဉ်းစားကြံစီတိုင်းပေါ့ အာလုံအာယုံနဲ့ဓာရဆုံတိုင်း ဆုံတိုင်းဟာပါဆောင်လျှောက်ရှိရမလဲအေးတတိဆောင်လျှောက်လေးနဲ့ရှိရမယ်အဲလိုတတိဆောင်လျှောက်လေးရှိနေလို့ရှိရင်လောဘဒေါသစတဲ့ကိလေသာတရားစုတွေဝင်ခွင့်ရနိုင်ပါမလားလောကမှာမိမိတို့အိမ်ဝင်းခြံဝင်းမှာအဆောင်တလဝံရှိနေလို့ရှိရင်လူဆိုးတစ်ခုတွေဝင်ခွင့်ရရလားအဲ့လိုမရနိုင်တယ်လို့ပဲတရားရှုပွားအထုတ်နေတဲ့ယောဂီသူတော်စင်များမှလည်းပဲတတိဆိုတဲ့အဆောင်လေးထားပြီးတော့ မပြတ်တမ်းရှုမှတ်နေလို့ရှိရင်လောဘဒေါသစတဲ့ကိလေသာတရားစုတွေမဝင်နိုင်တော့ဘူးအဲတော့ကိလေသာတွေကိုမဝင်နိုင်အောင်ဟာဘုန်းကြီးတို့ယောဂီများကဝိပဿနာဉာဏ်လေးနဲ့တစ်ချက်မှတစ်ချက်ချင်းနှစ်ချက်မှနှစ်ချက်ချင်းနဲ့တရင်ကတရင်ကကိလေသာတွေကိုပယ်တတ်နေအဲလိုကိလေသာတွေပယ်တတ်နေတဲ့အတွက်ကြောင့်မိမိဟာတဏှာကြီးရှုမှတ်နိုင်လို့ရှိရင်တဏှာကြီးလုံးလုံးကိလေသာတွေမငြိမ့်မိဘူးလားတရေလုံးလုံးတတိကပ်ပြီးတော့မပြတ်ရှုမှတ်နေရင်တရေလုံးလုံးကိလေသာတွေမငြိမ့်နိုင်မိဘူးလား အင်းကိလေသာတွေရှိနေလို့ဆင်းရဲနေတာကိလေသာကင်းသွားပြီဆိုရင်အဲ့ဒီကင်းနေတဲ့အချိန်ဟာဆင်းရဲမငြိမ်းနိုင်ပြီဘူးလားဗျာအဲ့ဒီတိုင်းလေးရှုမှတ်နေလို့ရှိရင်ယောဂီပုဂ္ဂိုလ်ဟာအရိယာတို့ရဲ့စံနေအိမ်ထဲမှာနေရသည်မမြည်ပေဘူးလားဘုန်းကြီးတနေ့ကပြောခဲ့မနေ့ကပြောခဲ့ပြီလေအင်းကြီးအိမ်ကောင်းနေနဲ့တိုက်ကြီးတွေနဲ့နေဖို့ဆိုတာဘုန်းကြီးတို့ခေတ်ကာလအားလျော်စွာရက်ပိုင်းပဲဖြစ်စီလပိုင်းပဲဖြစ်စီနှစ်ပိုင်းပဲဖြစ်စီ သူ့ရဲ့တန်ရတန်ကြီးအခကြီးငွေပေးပြီးတော့နေလို့ရှိရင်နေခွင့်ရမရနိုင်ပေဘူးလားနေခွင့်ရနိုင်တယ်လို့ပဲအရိယာတို့ရဲ့စံအိမ်ထဲမှာလည်းပဲဘုန်းကြီးတို့ယောဂီများဟာတရားဆန္ဒဝရိယဆိုတဲ့ဒီတရားများအခပေးပြီးတော့နေလို့ရှိရင်အဲ့ဒီအရိယာတို့ရဲ့စံနေအိမ်ထဲရောမနေနိုင်ပေဘူးလားဗျာနေနိုင်တယ်ဒါမနေ့ကဘုန်းကြီးတတိဆောင်းလျှောက်လေးနဲ့ပြည့်စုံသွားမယ် ဒီသတိစောင့်ရှောက်လေးပြည့်စုံခြင်းဟာလည်းပဲအရိယာတို့ရဲ့စံနေအိမ်တစ်ပါးပဲလို့မနေ့ကဘုန်းကြီးဟောခဲ့ပြီ။နောက်ဒီကနေ့ဘုန်းကြီးတို့ယောဂီများမှာစတုရာပတ္တိနောသူ့ရဲ့အစဉ်ကမိယာ၄ပါးအဲစတုရာပတ္တိနော၄ပါးသောမိယာရှိရမယ်တဲ့။မိယာ၄ပါးနဲ့ပြည့်စုံရမယ်ပေါ့။အဲဒါကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကကတင်းစာဘေကဝေဘေကုစတုရာပတ္တိနောဟောတိ။ ဘေခဝေယံတော်များဥจิตသားတို့ကထင်းစာပေတို့လည်းယင်ဘိက္ခုယဟန်တိဝါယောဂီပုဂ္ဂိုလ်သည်လတုရပတ္တိနော၄ပါးသောမိယာရှိသည်ဟောတိဖြစ်ပါသနည်းဘယ်လို၄ပါးမိယာ၄ပါးရှိရမှာလဲလို့ဘုရားရှင်ကိုရောင်မြတ်ကြီးကကိုရောင်တိုင်းမိဝန်ထုတ်ပြီးတဲ့အခါကျတော့ကိုရောင်တိုင်းနေအပြင်ဣဒဘေခဝေဘိက္ခုသင်္ခာယေကံပတိသေဝတိသင်္ခာယေကံဒီဝါတိတိ သင်္ခာယေကံပရိဝဇိတိသင်္ခာယေကဝိနောဒိတိဧဝံခောဘိခဝေဘေကုသရုရာပတ္တိနောဟောတိဘေခဝေယဟန်တို့မြတ်ဥจิตသားတို့ဣရာဤသာသနာတော်၌ဘေကုယဟန်တိဝါယောဂီပုဂ္ဂိုလ်သည်ဧကံတခုသောမိဝဲသင့်သောပစ္စည်းလေးပါးကိုသင်္ခါယဆင်းခြင်း၍ပฏิဒေဝတိမိဝဲ၏ ဤကံတခုသောတိခံတင်သောတိခံတင်သောအချမ်းအပူစသည်ကိုသင်္ခါယဆင်းရဲ၍အတိဝါတိတိတိခံဤဤကံတခုသောရှောင်းကျင်တင်သောဆင်ချမ်းမြင်ချမ်းစသည်ကိုသင်္ခါယဆင်းရဲ၍ပရိဝဇေတိရှောင်းကျင်ဤဧကံတခုသောပဲ့ဖြောက်တင်သောကာမဝိတေသတိကိုသင်္ခါယဆင်းရင်၍ဝိနောဒိတိပဲ့ဖြောက်၏ ဘေကဝေယဟန်တော်များဥစ္စတတို့ဧဝံခောဤတို့လျင်ဘိက္ခုယဟန်သည်သတုရပတိနောလေးပါးသောမိယာရှိသည်ဟောတိစင်စင်မသွေဖြစ်ပါ၏တော်တည်းနံပါတ်2အနေအချင်းရိယဝါဒတရားအစဉ်ကလေးပါးသောမိယာကိုမှီဝဲရမယ် အဲ့ဒါကိုဒီမှာဆောင်ပုတ်၄၅လေးအနေအချင်းမိဝဲတိကံရှောင်ပယ်လန်လေးတံမိယာများတဲ့မိဝဲဆိုတာကဘာကိုမိဝဲရမှာလဲလို့ဆိုရင်ဧကံတကုသောမိဝဲတင်သောပစ္စည်း၄ပါးကိုသင်္ခါရဆင်းရဲ၍ပฏิသေဝတိမိဝဲ၏မိဝဲတဲ့ပစ္စည်း၄ပါးကိုမိဝဲပါ အဲ့ဒီမိဝဲတဲ့ပစ္စည်းလေးပါးကပါလဲဆိုရင်ဆွမ်းရည်သင်္ကန်းရည်ကြောင်းရည်ဆေးရည်ဒီလေးပါးအဲ့ဒီလေးပါးကိုမိဝဲပြီးတော့မှမဟာတိပဒံဝိပဿနာတရားအလုပ်တွေကိုရှုပါပွားပါအထုတ်ပါဒီလိုဆိုလိုပါတယ်အဲ့တော့မိဝဲတဲ့ပစ္စည်းလေးပါးကိုမိဝဲပါပညာဖြင့်မိဝဲခံမှာပညာဖြင့်ဆင်းရဲပြီးတော့မိဝဲပါတဲ့ဆွမ်းဆိုရင်လည်းပဲ တရားဓမ္မများလှူဒန်းတဲ့ဆွမ်းအားဓာတ်တွေကိုမိမိဟာအာအင်ဗလာပြေဖြိုးဖို့အရေးစင်းတင်တဲ့ဘုံအချို့တဏ္ဍာကြံ့နာဘုံအနေအားဖြင့်ကစားခုံစားဘုံအနေအားဖြင့်ဒီဆွမ်းအားဓာတ်ကိုမှီဝဲသည်မဟုတ်ပါမြတ်စွာဘုရားရှင်ရဲ့ဆုံးမဖြစ်တဲ့သီလတိခာသီလအကျင့်တမာရိတိခာတမာရိအကျင့်ပညာတိခာပညာအကျင့်လို့ဆိုတဲ့အကျင့်တရားတွေကိုကျင့်ကြံပွားများအားထုတ်နိုင်ဖို့အတွက်မှီဝဲတယ်လို့ အဲဒီလိုယောဂီပုဂ္ဂိုလ်ကဆင်ခြင်ပြီးတော့မှမိဝဲရတယ်။ဆွမ်းဟာရကိုမိဝဲတဲ့အခါမှာဒီတိုင်းဆွမ်းပွဲရောက်လာတာနဲ့မိမိကြိုက်နေတဲ့တဲ့ဟင်းကိုတခါနဲ့အရင်ကော်ခတ်ပြီးတော့မြဲမြဲဆန်ဆန်ကြီးမိဝဲရစားတော့ကဖုံးပေးရတာမဟုတ်ဘူး။ဆင်ခြင်ပြီးတော့မှမိဝဲရဒီဆွမ်းအာဟာရတွေမစားဘဲနဲ့နေလို့လည်းမဖြစ်ဘူး။သဗ္ဗေတ္တအာဟာရထိတိကာ တ္တဝါတွေမှာအာဟာရကိုအမိပြုပြီးတော့အသက်ရှင်ရအဲလိုအာဟာရကိုအမိပြုပြီးတော့အသက်ရှင်ရတာဖြစ်တဲ့အတွက်ကြောင့်မို့ဒီအာဟာရကိုမိဝဲရမယ်မိဝဲတဲ့အခါမှာလည်းပဲဘုန်းကြီးတို့ယောဂီများကဒီတိုင်းအမှတ်တမဲ့မဟုတ်ဘဲနဲ့ဆင်ခြင်ပြီးတော့အမှတ်ကလေးနဲ့မလုပ်ရမလဲမိဝဲပါတဲ့ဆွမ်းဆိုလို့ရှိရင်လည်းပဋိသင်္ခာပဋိသင်္ခာယပညာဖြင့်ဆင်ခြင်၍အဲလိုဆင်ခြင်ပြီးတော့မှမိဝဲရမယ် နောက်ပြီးတော့ဘုန်းကြီးတို့ယောဂီများသင်္ကန်းသင်္ကန်းဆိုရင်လည်းပဲဝတ်စရာသင်္ကန်းအဝတ်အထည်စသည်ဒါတွေကမဟုတ်ဘဲနဲ့နေလို့လည်းပဲအပူအချမ်းဒီဒဏ်นี่ခံရမယ်ဆင်းရဲမယ်အဲဒီတော့ဝတ်တဲ့ဝတ်ထိုက်တာကိုတော့ပြင်းဝဲရမယ်အဲဒီဝိတ္တာဘာကြောင့်ဝဲရတာလဲဆိုရင်အပူကိုပယ်ဖြောက်ဖို့အချမ်းကိုပယ်ဖြောက်ဖို့ချင်းမဲ့ရင်နေစသည်ဖြင့်ဒါလေးတွေဒီဆင်းရဲတွေဘာလို့အောင်လဲ ပယ်ပြောက်ဖို့ရာအတွက်ဒီသင်္ကန်းကိုမိဝဲတယ်ဒီဝတ်ထဲကိုမိဝဲတယ်အဲ့လိုဆင်ခြင်ပြီးတော့မှမိဝဲပါမဆင်ခြင်မဲနဲ့မမိဝဲနဲ့တဲ့ဆင်ခြင်ပြီးတော့မှမိဝဲရတယ်ပညာဖြင့်ပရိသင်္ခာပရိသင်္ခာယပညာဖြင့်ဆင်ခြင်ပြီးတော့မှပရိသေဝတိမိဝဲပါနောက်တကဘုန်းကြီးတို့ယောဂီများကြောင်းအဆောက်အဦဒီအဆောက်အဦများကိုလည်းပဲဒီလိုပဲဆင်ခြင်ရမှာပဲ အဆောက်အဦတွေဒကာဒကမများလှူဒန်းတဲ့အဆောက်အဦတွေပေါ်မှာမိမိတို့နေတဲ့ထိုင်တဲ့ခါကာလမှာမိမိနေစဉ်အချိန်ခါကာလမှာမိမိဟာဒီလိုပဲဆင်ခြင်ပြီးတော့မှအပူဒံအေးဒံနောက်ပြီးတော့အခြားအခြားဖြစ်တဲ့ဘေးရန်အန္တရာယ်တွေလုံးကျုံအောင်အနေအချင်းဒီကြောင့်ဒီကြောင့်အဆောင်အဦကိုမှီဝဲပြီးတော့နေထိုင်နေဒီလိုဆင်ခြင်ပြီးတော့မှမိမိကမှီဝဲသုံးဆောင်ရတယ်နောက်ပြီးတော့ဆေးပစ္စည်း ဈေးပစ္စည်းဆိုရင်လည်းဒီတိုင်းပဲမိမိမကြမ်းပါတဲ့ခါကာလမှာလည်းအဲ့ဒီဈေးပစ္စည်းကိုတင်းလျော်လျော်ပတ်တဲ့ဈေးပစ္စည်းများကိုမှီဝဲရတယ်ဆင်ခြင်ပြီးတော့မှမှီဝဲရတယ်ဘုန်းကြီးတို့ယဟန်တော်များမှာဆိုရင်တိမ်ထဲမှာညတိစရုပ်တကမောဇာဖြင့်ယဟန်ဖြစ်ပြီးတဲ့အခါကလည်းကြတော့အဲ့ဒီမှာဩဝါဒတရားအနေအချင်းပြောရအဲ့ဒီဩဝါဒတရားအနေအချင်းပြောတဲ့အခါကလည်းမှလည်းဒီသွမ်းသင်္ကန်းကြောင့်စီပစ္စည်း၄ပါး ဒီပစ္စည်းလေးပါးကိုမှီဝဲပြီးတော့ယဟန်တရားတွေကျင့်ကြံပွားများအားထုတ်နိုင်ဖို့အတွက်မှီဝဲတဲ့အခါမှာဆင်ခြင်ပြီးတော့မှီဝဲဖို့အနေအားဖြင့်တိမ်မောင်ကမဆင်းခင်တည်းကကြိုတင်ပြီးတော့ပြောလိုက်ရတယ်။သွားဆိုလို့ရှိရင်လည်းပဲမိမိမှာလှူဒန်းမဲ့တရားဓမ္မမရှိလို့ရှိရင်တလုံးမြင်ကောင်းနဲ့ယဉ်ပြီးတပိတ်ပိုက်ပြီးတော့သွားကန်စမ်းမယ်ဒီလိုနှလုံးသွင်းရတယ် အဲလိုနှလုံးသွင်းပြီးတော့မှဒီစွမ်းအာဟာရကိုရလာတဲ့အာဟာရကိုလည်းပဲစောစောကပြောတဲ့အတိုင်းပရိသင်္ခာပရိသင်္ခာယပညာဖြင့်ဆင်ခြင်ပြီးတော့မှမိဝဲဖုံပေးရတယ်။နောက်ပြီးတော့သင်္ကန်းဆိုလို့ရှိရင်လည်းမိမိမှာဝဇ္ဇယသင်္ကန်းမပြည့်စုံလို့ရှိရင်ပန်းတကူသင်္ကန်းကောက်ယူဝတ်မယ်ဒီလိုနှလုံးသွင်းရတယ်ရဟန်းတော်များ။ပန်းတကူသင်္ကန်းဆိုတာဘယ်လိုသင်္ကန်းမျိုးတွေလဲဆိုတော့လူတွေမသုံးဆောင်တော့လို့လမ်းဘေးအမိုက်ပုံတုတ်တန်သင်္ချိုင်း စွန့်ပြစ်ထားလို့ဖုံမုံအလင်းလင်းကန့်နေတဲ့အဝတ်စုံများအဲ့ဒီအဝတ်စုံများကိုကောက်ယူပြီးတော့ချုပ်ဆက်ဆိုးဝတ်ရတဲ့သင်္ကန်းကိုပန့်တကူသင်္ကန်းလို့ခေါ်တယ်။နောက်လူတွေလောင်းကောင်ကိုပတ်ထားတဲ့အဝတ်တွေမရှိပေဘူးလား။အဲ့ဒီလူတွေလောင်းကောင်ကိုပတ်ထားတဲ့အဝတ်တွေကိုခွာယူပြီးတော့မှချုပ်ဆက်ဆိုးပြီးတော့ဝတ်ရတဲ့သင်္ကန်းကိုပန့်တကူသင်္ကန်းလို့ခေါ်တယ်။ အဲ့ဒီသင်္ကန်းနဲ့ပဲမိမိယဟန်ဖြင့်မြတ်တာတည်နေမယ်ဒီလိုနှလုံးသွင်းထားရတယ်တကယ်လို့အတိရိကလာပေါ်တဲ့ရှင်းပုံရှင်းကံအလျောက်သင်္ကန်းလာလာပါတိပေါ်များလာလို့ရှိရင်အဲ့ဒီကြတော့မှတရားဓမ္မတွေလူတဲ့နဲ့သင်္ကန်းတွေကိုအလူခံပြီးတော့ပညာဖြင့်ဆင်းရင်ပြီးတော့မှဝတ်ယုံသုံးဆောင်ရမယ်အခုရှင်းခေတုန်းကတော့ဖြင့်အဲ့ဒီလိုလူတွေအလောင်းကောင်ကခွာယူပြီးတော့ ပန်းတကူသင်္ကန်းအနေအချင်းသင်္ကန်းဆေးဆိုးပြီးတော့ဝစ်ကြချုပ်ဆက်ဆိုးပြီးတော့ဝင့်လမ်းဘေးမိုက်ပုံစွန့်ပစ်ထားတဲ့အဝိဇ္ဇုလေးများကိုကောက်ယူပြီးတော့မှချုပ်ဆက်ဆိုးပြီးတော့ဝင့်အဲယခုခေတ်မှာတော့အဲဒီလိုလိုက်ပြီးတော့ကောက်เสียရမလိုတော့ဘူးသင်္ကန်းတွေကအင်မတန်မှပေါများပေါများနေတဲ့အခါကျတော့ပန်းတကူသင်္ကန်းဆိုပြီးတော့အချို့ချို့ပုဂ္ဂိုလ်တွေကမိမိတို့ကြည်ညိုတဲ့ပုဂ္ဂိုလ်တွေရအောင်ဆိုပြီးတော့အဲ့ဒီမှာကြောင်းတကားပေါက်တို့ကြောင်းကြောင်းလှေကစင်းတို့သွားပြီးတော့ ပန်းတကူပြစ်ကြတယ်သင်္ကန်းကိုသွားပြစ်ထားတယ်အဲ့ဒီသင်္ကန်းကိုဟိုကထွက်လာတဲ့အခါမှာပထမဦးဆုံးသူ့သင်္ကန်းလေးကိုတွေ့အောင်ရအောင်ဆိုပြီးတော့ပန်းတကူပြစ်ကြတယ်လို့ဒီလိုအခုခေတ်တော့ဆောင်ရွက်နေကြဒါဘုန်းကြီးတို့မဟာစီသာသနာရေးတိုင်းနေစဉ်ခါကဏ္ဍတုန်းကဒီလိုပဲပန်းတကူပြစ်တဲ့လရောက်ပြီဆိုရင်အဲ့ဒီမှာပန်းတကူပြစ်ကြတယ်အဲ့ဒီမှာဒကမာကြီးတယောက်က နာယကဆရာတော်တစ်ပါးကိုသူကအင်မတန်ကြည်ညိုတဲ့ခါကလာကြတော့သူပြစ်တဲ့သင်္ကန်းကိုနာယကဆရာတော်ရစေခြင်းတာအဲ့လိုနာယကဆရာတော်ရစေခြင်းတဲ့ခါကလာကြတော့ကျောင်းပေါင်းဝပြည့်ရင်လည်းပဲတခြားကိုယ်တော်တွေကလည်းဒါနဲ့လှက်ပတ်ရှားနေတော့တွေ့သွားရင်ခက်လိမ့်မယ်မပြစ်ဘူးအဲ့ဒီဆရာတော်ကျောင်းဖွင့်မှာသူကကျောင်းနဲ့ဝင်သွားပြီးတော့အသာလေးအဲ့ဒီဆရာတော်ထိုင်တဲ့ကဲထိုင်ကုန်အောက်မှာသူကပြစ်တာဘန်းတကူပြစ်တာကျောင်းနဲ့ဝင်ပြစ်တာအဲ့ဒီဆရာတော်ထိုင်တဲ့ကဲထိုင်ကုန်အောက်မှာသွားပြစ်တာ ဟိုဆရာတော်ကအိတ်ခန်းလေးကမထွက်လာသေးပါဘူးနောက်ကြတော့လူတွေရောက်လာတယ်ဆိုတော့ကဲဆရာတော်ကအိတ်ခန်းလေးကထွက်လာပြီးကဲထိုင်ကမောထိုင်ကြည်လည်းမဆိုင်မိပါဘူးသူဟာအဲ့ဒီမှာကြည်မဆိုင်မိဘူးသူဒီတိုင်းပဲထိုင်ပြီးတော့မေးစရာရှိတာမေးရှိစရာရှိတာမေးရှိမေးနေတော့တက္ကမကြီးကတော်ရကြဘေးကဦးစင်းမြန်ရောက်လာလို့ရှိရင်ဦးစင်းကဝင်ကောက်သွားရင်ခက်မှာဆိုတော့ရှင်ဖေဟာကဲထိုင်ကုန်လေးအောင်မြန်ငုတ်ကြည့်ပါအောင်ဖေဟာသူပြစ်တဲ့ပန်းကို ရစေခြင်းတာအဲ့ဒါတကယ်တော့ဖြင့်ဒီဟာမှန်တကူပဲလို့ဖြစ်တော့မှလေအဲ့တော့ဒီတိုင်းလေးလေကိုရီးလက်ရောက်ကတ်လိုက်တာကမှပိုးပြီးတော့အသိပြေဦးမယ်သူကမဟုတ်ဘူးအဲ့ဒါသူပြစ်တဲ့ပန်းတကူတခြားပုဂ္ဂိုလ်လည်းမရစေခြင်းဘူးဒီဆရာတော်ပဲရစေခြင်းတာဆိုတော့ဒီဆရာတော်ခုံအောင်သွားပြစ်တယ်ဟိုကမကြည့်မိတဲ့ခါကျကြည့်အောင်လေတခါရှောင်းရသေးတာသူကဒါကြောင့်တကယ်လို့မြန်သင်္ကန်းများမပြည့်စုံလို့ရှိရင်အဲ့ဒီပန်းတကူသင်္ကန်းကိုကောက်ယူပြီးတော့ဝိယုံသုံးဆောင်ပါတဲ့တကယ်လို့အတိတ်ကလာဖို့ရှိဖို့ရှိကံလျှောက် သင်္ကန်းလလဘပေါများလို့ရှိရင်လည်းပဲတရားတော်များလှူဒန်းတဲ့အမျိုးမျိုးသောသင်္ကန်းများကိုလည်းပဲလှူခံပြီးတော့ဝတ်ယုံနိုင်နေတဲ့ဒီလိုဩဝါဒပေးရနောက်ပြီးတော့ကျောင်းဆိုလို့ရှိရင်လည်းပဲတကယ်လို့မိမိတို့မှာနေစရာထိုင်စရာမရှိရင်တဲ့တစ်ပင်အောက်မှာနေရမယ်။ရဟန်းတော်များပင်မှာနေရမှာလေ။ဘုရားရှင်ကိုရောင်မြတ်ကြီးပွင့်ထွန်းပေါ်ပေါက်တော်မူစအချိန်ခါကာလတုန်းကကြောင်းရည်လို့လူတန်းမဲ့ပုဂ္ဂိုလ်တွေမရှိသေးဘူး နောက်မှရာဇယိုတထေးကနေစပြီးတော့ကျောင်းပေါင်း60ဆောက်ပြီးတော့လှူဒန်းနေတာအဲတော့ကျောင်းရလို့လှူဒန်းမဲ့ပုဂ္ဂိုလ်မရှိသေးခင်မှာဘုရားအမှုရှိတဲ့တန်ဃာတော်များဘယ်မှာနေကြရသလဲဆိုရင်တစ်ပင်အောက်တို့ခြုံနေတို့ကောက်ရိပ်ပုံနေတို့လှိုင်ကောင်းနေတို့အဲလိုနေရာများကိုမိခိုပြီးတော့ကျောင်းဖြစ်နေမိခိုပြီးတော့တည်င်းသုံးကြရတယ်ဒါကြောင့်မိမိတို့မှလည်းပဲကြောင်းရလို့နေစရာထိုင်စရာ မပြည့်စုံလို့ရှိရင်တစ်ပင်အောက်မှာနေရမယ် တကယ်လို့အတိရိကလာဖို့ရှိပုံရှိကံလျောက်ကြောင်းလက်လာပတ်ဒီပေါ်ပေါက်လာလို့ရှိရင်တဲ့တစ်ဖက်မိုးသောကြောင်းနှစ်ဖက်မိုးသောကြောင်းလေးဖက်မိုးသောကြောင်းဘူမိကရုံးလို့ခေါ်တဲ့ဥဒ္ဒကြောင်းအထွတ်တတ်ထားတဲ့ပြတ်တတ်ကြောင်းစတဲ့လှိုင်ကူကြောင်းစတဲ့ကြောင်းများကိုတရားဓမ္မများကလည်းလှူဒန်းလို့ရှိရင်မိမိကလည်းအလိုရှိတယ်ဆိုရင်အဲ့လိုခန္ဓာကြီးကျယ်တဲ့ကြောင်းများကိုလည်းပဲအလှခံပြီးတော့နေထိုင်တရင်သုံးကောင်းတယ်လို့မြတ်စွာဘုရားမင်းရှိထားတယ် ဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲဒီတိုင်းပဲတရားအားထုတ်ဖို့ရောက်လာတဲ့အခါမှာမိမိတို့နေရာထိုင်ခင်းအနေအားဖြင့်တင်းလျော်လျောက်ပတ်တဲ့နေရာကိုရလာရင်လည်းပဲရတဲ့နေရာလေးနဲ့ပဲကျဉ်းနာပြီးတော့နှစ်သိရတယ်ဒီလိုမဟုတ်ဘဲနဲ့ဟိုရှေ့မှမှဟိုနောက်မှမှအထက်မှမှအောက်မှမှစသည်ဖြင့်ဘာမှရွေးချယ်မနေဘဲနဲ့အိစရာနေရာလေးတနေရာစာရရင်တော်ပြီငါတရားအထုတ်ဖို့လာတာတရားကိုပဲရရင်တော်ပြီဆိုပြီးတော့ အဲ့လိုကိုစိတ်ထဲမှာထားပြီးတော့ဟောနေရာထိုင်ခင်းရတာလေးနဲ့ရောင်ရဲတင်းနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်မှ မချမ်းသာပေဘူးလားအင်မတန်ချမ်းသာတယ်ကိုရတဲ့နေရာလေးနဲ့မရောင်ရဲနိုင်ရင်အဲ့ဒီပုဂ္ဂိုလ်ဆင်းရဲတာပဲဒါကြောင့်ဘုရားရှင်ကိုတော်မြတ်ကြီးကအဲ့ဒီမှာနေစရာမရှိရင်တစ်ပင်အောင်မှနေတဲ့လူတမ်းမဲ့ပုဂ္ဂိုလ်ရှိရင်အဲ့ဒီမှာကြောင်းထဲမှာနေဒီလိုခွင့်ပြုတာနောက်ဆေးပြည့်စည်းဆေးပြည့်စည်းဆိုရင်လည်းဘုရားရှင်ကိုတော်မြတ်ကြီးကမြတ်စွာဘုရားလက်ထက်တော်ခါကာလတုန်းကဒီလို ဝတ္ထုငွေတွေတန်ဃာတော်ရှင်များများကိုလူတန်းခွင့်မရအဲ့လိုလူတန်းခွင့်မရတဲ့အခါကလည်းကြတော့စေဝပစ္စည်းတွေဘယ်လိုလုပ်ပြီးတော့ဝယ်လို့ရမှာလဲဝယ်စရာဝတ္ထုကြေငွေလည်းမရှိဘူးကံလည်းမကံရအောင်အဲ့တော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကလွယ်လွယ်ကူကူနဲ့ရနိုင်ပြီးတော့တန်ဖိုးလည်းမရှိလွယ်လွယ်ကူကူနဲ့ရနိုင်တဲ့ဈေးကိုခွင့်ပြုထားတယ်။ဘာဈေးလဲဆိုတော့ဗုဒ္ဓမုဒ္ဒဘေသစ္စာဆိုတဲ့ဈေး နွားကျင်ငယ်ရည်တဲ့နွားကျင်ငယ်ရည်နဲ့စိန်ထားတဲ့ဇိပုတိဖန်ကားသည်ဆေးဒီဆေးကိုဘုရားရှင်ကိုရောင်မြတ်ကြီးခွင့်ပြုထားတယ်ဒီဆေးနဲ့ပဲယဟန်ဖြင့်မြတ်တတည်နေကြရမယ်အတိရိကလာဖို့တဲ့ရှေးဘုံရှေးကံအလျောက်ဆေးလက်လက်ပတ်ဒီပေါ်ပေါက်လာလို့ရှိရင်တဲ့ထောပတ်ဆိုတဲ့ဆေးစီဥဆိုတဲ့ဆေးပြားရည်ဆိုတဲ့ဆေးတင်းလင်းဆိုတဲ့ဆေးတကားဆိုတဲ့ဆေး အဲ့ဒီဆေးလေးမျိုး၅မျိုးရောစပ်ကြိုချက်တတ်တဲ့ဇတုမတုပြင်းစမတုဆိုတဲ့ဆေးတွေကိုမြတ်စွာဘုရားခွင့်ပြုထားပါတယ်။ယခုလည်းပဲဘုန်းကြီးတို့ယောဂီများမှာဆေးဝါးအနေအားဖြင့်ဆိုရင်လည်းမိမိတို့နဲ့တင်းလျော်လျောက်ပတ်တဲ့ဆေးရရှိလာလို့ရှိရင်လည်းအဲ့ဒီဆေးများနဲ့မိဝဲမျှတနေထိုင်ကြဖို့ပေါ့။ဒီမြတ်စွာဘုရားပေးတဲ့ဒီဗုဒ္ဓမုဒ္ဒဘေသစ္စာဆိုတဲ့ဆေးကတော့အညောင်းအညာတွေဒူလာတွေ ပါရရက်တွေအာလုံးပြောက်တယ်လို့ဆိုတာပဲအညောင်းအားကြီးတဲ့ပုဂ္ဂိုလ်များဆိုရင်အဲ့ဒီမြတ်စွာဘုရားပေးထားတဲ့ဆေးကိုသာမှီဝဲလိုက်လို့ရှိရင်အဲ့ဒီအညောင်းအညာတွေအားလုံးပြေပြောက်သွားနိုင်တယ်မြတ်စွာဘုရားပေးတဲ့ဆေးကဘာဆေးလဲဆိုတော့နွားကျင်ငယ်ရီနွားကျင်ငယ်ရီနဲ့စိန်ထားတဲ့ဇိပုတိဖန်ဃာတိဆေးအဲ့ဒီဆေးပဲဘုန်းကြီးတို့အခုခေတ်မှာတော့မော်လမြိုင်ဘက်မှာမွန်ပြည်နယ်မှာအခုချိန်ထိအောင်ဒီဆေးတွေထွန်းကားနေတော့မှာပဲ။ ဘုရားစေဆိုပြီးတော့ယခုချိန်ထိအောင်တန်ဃာတော်ရှင်မြတ်များကိုလှူဒန်းကြတော့တန်ဃာတော်ရှင်မြတ်များဖုံးပေးကြတယ်သုံးဆောင်ကြတယ်အဲဒီမှာမော်လမြိုင်ဘက်မှာနောက်ဘလူးကျွန်းတို့ဘက်စီမှာအဲဒီမှာအားလုံးပဲမွန်ပြည်နယ်ဘက်မှာအဲဒီဘုရားစေတွေစက်ကလှူဒန်းတာရှိပါတယ်ဘုန်းကြီးကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးနဲ့ဒေသနာခရီးစဉ်တွေကြွချီတဲ့အခါမော်လမြိုင်ကိုဆရာတော်ဘုရားကြီးဟာတစ်ခေါက်ကြွရင်တစ်ခါတရံမှာတစ်လတစ်ခါတရံနှစ်လသူတို့တရင်သုံးပါတယ် အနည်းဆုံးရက်20သတင်းသုံးပါတယ်မော်လမြိုင်မှာအဲလိုသတင်းသုံးပြီးတော့နေတဲ့ကဘုန်းကြီးကနောက်နောက်ကဆရာတော်ဘုရားကြီးရဲ့ပစ္စသမဏဥပဒကဖြစ်နေအလုအကျွေးဖြစ်နေဆရာတော်ဘုရားကြီးနောက်တော်ဘာကလိုက်သွားရအဲ့ဒီရောက်တဲ့အခါညနေကြောင်ရောက်ပြီဆိုရင်အဲ့ဒီကရိတ်တာကယောဂီဟောင်းလေးတွေကနေပြီးတော့တခါလင်မန်းလေးတွေနဲ့ပကံများလေးတွေနဲ့ဇွန်းတက်လို့ပကံလေးတွေနဲ့ဇွန်းတက်ပြီးတော့အဲ့ဒါကြောင်းစီလိုက်ပြီးတော့ကတ်တယ်ဖျားဆေးပါဖျားဖျားဆေးပါဖျားဆိုပြီးလိုက်ကတ်တယ် အဲ့ဒီဘုရားစေကပ်မဲ့ခြင်းရောက်ရင်ဘုန်းကြီးကတော့ပြေးပြီလားမှတ်တော့ဘုရားစေကပ်မဲ့ခြင်းရောက်ရင်အဲ့ဒီကြောင်းနေတော့ဘုန်းကြီးမနေတော့ဟုတ်တနေရပြေးတော့တာနာလိုက်တာအဲ့ဒီမှာဒါပေမဲ့လို့အဲ့ဒီဘုံပင်းနေကြပုဂ္ဂိုလ်များတော့လေအဲ့ရာကိုတခါလဲအကက်ခံအကက်ခံပြီးတော့အဲ့ဒီဖန်ကားကြီးကိုစအတိကိုငုံပြီးစုပ်ထားတယ်နောက်ပြီးတော့အဲ့ဒီမှာကြံနေတဲ့အရေတွေလည်းတခါလဲဇွန်းနဲ့ခက်ခက်ပြီးတောက်ထားတယ် ။ဟာဘုန်းကြီးကတော့အပြင်ထွက်ပြေးတော့တာပဲ။အဲ့ဒီချိန်ရောက်ပြီဆိုရင်ဘုရားစီလက်ကမ်းမဲ့ချိန်ရောက်ရင်တဏှာသွားနေတော့တာ။ဒီနားကမနေတော့။အဲအခုလည်းပဲအညောင်းညာအားကြီးတဲ့ဘုန်းကြီးတို့ယောဂီများနောက်ကဒကမာကြီးတွေနောက်နှန်းစီကဒကမာကြီးတွေဒီခါလေတရားထိုင်ရင်ဟိုဘက်လူလိုက်ဒီဘက်လွန့်လိုက်နေဒီခါလေလှုပ်နေတာအဲဒါဒါဘာကြောင့်လှုပ်နေတာလဲဆိုရင်ညောင်းလုံးလို့ဝေဒနာတွေတက်လုံးလို့အကျော်တွေတင်းလုံးလို့အဲ့ဒီမှာလှုပ်နေတာအဲ့ဒီအညောင်းအားကြီးတဲ့ဒကမာကြီးတွေကိုတော့ဘုရားဆေးကြွေးဦးမှဖြစ်မှတင်တယ်

နောက်တစ်ခါနံပါတ်2ကဘာလဲဆိုတော့တိခံတဲ့နာကိုတိခံရမှာသင်္ခါယေကံအဓိဝါတိတိဧကံတကူသောတိခံသင်သောအချမ်းအပူစသည်ကိုပฏิသင်္ခါပฏิသင်္ခါယပညာဖြင့်ဆင်ញင်၍အဓိဝါတိတိတိခံ၏တိခံခြင်းဟာလည်းပင်ဒါဘုန်းကြီးတို့အရိယဝါဒတရားတစ်ပါးပဲတဲ့ကျွန်တော်တိခံသင်တာတွေတိခံရမယ်ဘာတွေကိုတိခံရမှာလဲ ဘာတွေကိုသိခံရမှလဲဆိုတော့ဘုန်းကြီးတို့ယောဂီများဟာတဘာဝရဲ့အေးအပူဓာန်ကိုလည်းပဲသိခံရမယ်။အေးလာရင်လည်းပဲအေးလုံးလို့ဆိုပြီးတော့တရားမမှတ်နိုင်နဲ့တရားအမှတ်တွေပြက်တာမျိုးမဖြစ်စေရအောင်။အဲ့ဒီအေးလာလို့ရှိရင်လည်းပဲအဲ့ဒီအေးဓာန်ကိုသိခံပြီးတော့ဘုန်းကြီးတို့ရှုမှတ်ရမယ်။လောမတနာကမထေကြီးလောမတနာကမထေကြီးဒီဟိုကျွန်းမှာ အင်မတန်မှအယိုးကွဲမတန်းတော့အေးလာတဲ့ပြာသူတပူတွဲလိုရာသီမျိုးပေါ့အဲလိုပြာသူတပူတွဲလိုရာသီမျိုးမှာတောင်ထိတ်မှာအဲ့ဒီလောမတနာကမထေကြီးဟာအဘောဂတိကဒူတင် ဆောက်တည်ပြီးတော့နေတယ်ဒီလိုပြာသူနာကြီးဆိုတာအင်မတန်အေးလာတဲ့ရာသီကြီးပြီးတော့ကျနေတာကလည်းပဲတောင်ထိတ်မှာတောင်ထိတ်ဆိုတော့ပို့ပြီးတော့မအေးပေဘူးလားပို့ပြီးတော့အေးတယ် အဲ့ဒီလေတဝူးတိုက်နေတဲ့တောင်ထိပ်ကြီးထဲမှာပြီးတော့ကျစောက်တည်ထားတယ်စောက်တည်ထားတာကလည်းပဲဘာကိုစောက်တည်ထားတယ်လဲဆိုတော့အဘောကတိကဒူတင်ကိုစောက်တည်ထားတယ်အမိုးအကာထဲမှာဝင်ပြီးတော့မနေရဘူးလွင်တိကောင်မှသာနေရအဲ့ဒီလွင်တိကောင်မှနေရမယ်ဒူတင်ကိုစောက်တည်ထားတော့အဲ့ဒီမှာတောင်ထိပ်အမိုးအကာဘာမှမရှိတဲ့လွင်တိကောင်ကြီးထဲမှာနေတယ်ဆိုတော့အယုဆွေးမြင့်မတန်အေးအဲ့ဒီအေးတဲ့ဓာန်ကိုလည်းပဲသိခံပြီးတော့မိမိကိုယ်ကိုမိမိဆုံးမတယ်လောမသား သင်ဟာအင်မတန်မှမြင့်မြင့်ဆွေးလာတဲ့လောကန္တရီငရဲကိုအကျင့်ပေါင်းများစွာရောက်ခဲ့ပြီးပြီအဲလိုအယိုးဆွေးမတန်အေးလာတဲ့လောကန္တရီငရဲကိုအကျင့်ပေါင်းများစွာရောက်ခဲ့ပြီးပြီနောက်ထပ်အဲ့ဒီငရဲကိုမသွားခြင်းရင်ဒီသဘာဝရဲ့အေးဒဏ်လေးကိုသိခံပြီးတော့အားထုတ်လိုက်ဆိုပြီးတော့မိမိကိုယ်ကိုအားပေးပြီးတော့သဘာဝရဲ့အေးဒဏ်ကိုသိခံပြီးတော့အာမထုတ်ပေဘူးလားဗျာသိခံပြီးတော့အာထုတ်တော်မူခဲ့တယ်နောက်တခါဘုန်းကြီးတို့အပူဒဏ် နွေရာသီမှာတပေါင်းတကူးလို့လည်းရလာရသည့်မျိုးမှလည်းပဲမပူပြင်းမိဘူးလားအင်မတန်ပူပြင်းလာတယ်အဲ့ဒီပူပြင်းလာတဲ့လာရသည့်မှလည်းပဲဒီလောမတနာကမထေကြီးဟာအဘောဂပိကဒူတင်ကိုပဲဆောက်တည်ပြီးတော့ဘယ်တစ်ပင်အောက်ဘယ်ကျောင်းအောက်မှမဝင်မခိုးဝဲနဲ့လွင်တိကောင်ကြီးတဲမှာပဲတခါတည်းတပါးတဲ့ထိုင်ပြီးတော့အထုတ် အဲလိုလူလိကောင်ကြီးထဲမှာထိုင်ပြီးတော့အားထုတ်နေစဉ်မှာချူတီချွေးပေါက်တွေကတခါလဲမျက်နှာပေါ်ဝင်းညင်းပေါက်တွေကအကုန်လုံးကျလာတယ်ကောင်းလေးကနေပြီးစီးကျသင်္ကန်းနေဆိုတာဆွဲပြီးတော့ညှက်လိုက်ရင်ရေတွေအားလုံးထွက်နိုင်တယ်အဲလောက်ဒီအောင်ချွေးစည်းတွေကြာပြီးတော့ချွေးတွေကြာပြီးတော့ချွေးတီချွေးပေါက်တွေကြာနေတဲ့အချိန်အနည်းနားမှာနေကြတဲ့ဒီဟန်တော်များကနေပြီးတော့လောမတနာဂမထေကြီးကိုအရှင်ဖျားယာဒီဥရုဟာအင်မတန်မှပူပြင်းလာပါတယ်ဒါကြောင့် ရင်းညံတွင်ဝင်ပြီးတော့အရှင်ဘုရားနားနေပြီးတော့အာထုတ်ရင်လည်းဖြစ်နိုင်ပါလိမ့်မယ်ဘုရားလို့လျှောက်ကြတယ်။အဲ့ဒီအခါမှာလောမတနာကမထေရကြီးကငါရှင်တို့ငါရောတင်တို့ရောအပင်ငရေကို အခောက်ပေါင်းများစွာရောက်ခဲ့ကြပြီးပြီ။ယခုပူတဲ့အပူဟာအဲ့ဒီအပင်ငရေအပူလောက်တော့မပူသေးဘူးတဲ့။တဘာဝရဲ့အပူဟာငရေအပူတဲ့ပူနိုင်မှမလားဗျာ။မပူတဲ့ အဲ့ဒီငရဲအပူလောက်မပူသေးဘူးဒါကြောင့်အဲ့ဒီငရဲအပူကိုနောက်ထပ်ငါမခံရင်တဲ့အတွက်ကြောင့်မို့ဒီတဘာဝရဲ့အပူဓာန်လေးကိုသိခံပြီးတော့ငါအားထုတ်နေတာအဲ့လိုမိမိကိုယ်ကိုမိမိအားပေးပြီးတော့အဲ့ဒီတဘာဝရဲ့အပူဓာန်ကိုလည်းပဲသိမခံပေဘူးလားဗျာအခုဘုန်းကြီးတို့ယောဂီများအေးလာပြီဆိုရင်တခါအနှွေးတွေလေးတွေဝက်လိုက်ကြစောင်းလေးတွေခြုံလိုက်ကြခေါင်းတင်လေးတွေတင်လိုက်ကြခေါင်းပေါ်တခါနဲ့တပက်လေးတွေအုပ်လိုက်ကြခြုံလိုက်ကြ ပူလာပြန်ပြီဆိုပြန်ရင်လည်းပဲဒီခါရင်အထက်မော့ကြည့်လိုက်ပန်ကာဖွင့်ပေးပန်ပန်ပန်ကာဖွင့်ခိုင်းမြန်မော့ကြည့်ပူလာတော့လည်းပန်ကာဖွင့်နေလိုက်တယ်အေးတော့လည်းပဲချုံနေလိုက်တယ်ဒီလောမတနာကမထေကြီးကတော့မဟုတ်ဘူးအေးတော့လည်းအေးတဲ့အေးတံကိုသိခံပြီးတော့ရှုမှတ်သွားတာပူတော့လည်းပူတဲ့အပူတံကိုဒီခါရင်ငရဲနဲ့ဆင်ကျင်ပြီးတော့သိခံပြီးတော့ရှုမှတ်သွားတယ်ဒါကြောင့်အဲ့ဒီအေးတံအပူတံကိုလည်းပဲသိခံရတယ်ဒါရင်လားဆိုတော့ဘုန်းကြီးတို့ယောဂီများနာမချမ်းသာတဲ့ အတန်တွေစကားတွေနာမချမ်းသာတဲ့အတန်တွေစကားတွေကိုလည်းပဲဘာလို့ရမှာလဲသိခံရမယ်မိမိတို့အလိုမရှိတဲ့အတန်တွေကြားလာရင်လည်းအဲ့ဒီအတန်ကိုသိခံရမယ်မိမိအလိုမရှိတဲ့စကားတွေကြားလာရင်လည်းအဲ့ဒီအတန်ကိုသိခံရမယ်စကားတွေတခါတရံမှဒီအတန်တွေကြောင့်မိမိတို့မှသိမခံနိုင်မင်းနဲ့ဟောတယောက်ထဲဒီအတန်နဲ့ရံဖြစ်နေတာရှိသေးတယ်တရားမှရင် ကိုကအတန်တွေကညီကိုကတရားမှတ်လို့ကမရစိတ်ဆိုးအဲ့ဒါဘေးကတော့သိတာမဟုတ်ဘူးကိုတယောက်တည်းအတန်နဲ့ရံဖြစ်နေတာမကျေနပ်နေတာအဲ့လိုဖြစ်ပြီးတော့တရားမမှတ်နိုင်တဲ့အချိန်ခါတွေရောမရှိပေဘူးလားဟေးအဲ့ရောဒီကြမ်းလာတဲ့အတန်တွေဟာကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေသဘောကျသည်ဖြစ်စေသဘောမကျသည်ဖြစ်စေမိမိအလိုရှိသည်ဖြစ်စေအလိုမရှိသည်ဖြစ်စေအင်းအဲ့ဒီအတန်ကိုကြားလာရင် ကြားတဲ့အတန်ကိုလည်းပဲယောဂီပုဂ္ဂိုလ်ကသိခံပြီးတော့မလုပ်ရမှာလေအင်းသိခံပြီးတော့ရှုမှတ်ပါတဲ့သိခံပြီးတော့ရှုမှတ်ပါတဲ့ နောက်တကဘာတွေကိုသိခံရမှာလဲဆိုတော့မိမိရဲ့ခန္ဓာကိုယ်ရဲ့ကမခံတာတဲ့ဒုက္ခဝေဒနာတွေဘုန်းကြီးတို့ယောဂီများအခုတရားထိုင်ပြီးတော့ရှုမှတ်တဲ့အခါဖြစ်စီရက်ပြီးရှုမှတ်တဲ့အခါဖြစ်စီဈဉ္ဉံလျှောက်ပြီးရှုမှတ်တဲ့အခါဖြစ်စီလဲလျောင်းပြီးတော့ရှုမှတ်တဲ့အခါဖြစ်စီရှုမှတ်တိုင်းဣရိယာပုတိုင်းဣရိယာပုတိုင်းမှာမခံတာတဲ့ဆင်းရဲတဲ့ဒုက္ခဝေဒနာတွေမလာပေဘူးလားအဲ့ဒီဝေဒနာတွေကိုလေယောဂီပုဂ္ဂိုလ်ကပြောင်းလိုက်ရွှေ့လိုက်ပြင်လိုက်ပြုတ်လိုက်မလုပ်ဘဲနဲ့ သိခံပြီးတော့လွန်မြောက်သည်ထိအောင်ရှုမှတ်ပါယောဂီတို့ဒါလေးကိုတတိထားပြီးတော့လိုက်လာအခုဝေဒနာပေါ်လာပြီဆိုယောဂီတို့ကလှုပ်ပြီးပြီပြင်ပြီးပြီပြောင်းပြီးပြီရွှေ့ပြီးပြီဖြစ်နေတယ်အဲ့ဒီဝေဒနာကိုမပြောင်းမဲမရွှေ့ပဲမပြင်မဲနဲ့သိခံပြီးတော့ရှုမှတ်မှစိတ်တည်ကြည်မှုတမာရိရမယ်ဒီလိုမဟုတ်ဘဲနဲ့ခဏခဏရွှေ့မယ်ခဏခဏပြောင်းမယ်ခဏခဏပြင်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်တမာရိရပါဦးမလား စေတီကြည်မှုတမာရီမှမရလို့ရှိရင်ရုပ်သဘောနံသဘောအဖြစ်အပျက်သဘောတွေသိမြင်နိုင်တဲ့ဝိပဿနာဉာဏ်ရောဖြစ်နိုင်ပါမလားအဲဒီဉာဏ်မှဝိပဿနာဉာဏ်မှမပြည့်စုံရင်မဉ္ဇဉ်ပူဉ္ဇဉ်နိဗ္ဗာန်ဆိုတာရနိုင်ပါဦးမလားဒီတော့နိဗ္ဗာန်ကိုရခြင်းတဲ့ပုဂ္ဂိုလ်နိဗ္ဗာန်ကိုဥဒံပြီးတော့ရည်မှန်းပြီးတော့အားထုတ်နေတဲ့ပုဂ္ဂိုလ်များနိဗ္ဗာန်တခင်မျက်မှောက်ပြုခြင်းနဲ့ဆိုရင်ဆင်းရဲတဲ့ဒုက္ခဝေဒနာတွေဖြစ်ပေါ်လာတဲ့အခါမျိုးမှာအဲ့ဒီဝေဒနာကိုသိခံပြီးတော့မလုပ်ရမလဲရှုမှတ်သွားရမယ် အဲဒီသိခံတဲ့အခါကာလမှာလည်းပဲဇွဲကောင်းဖို့လိုတယ်။ကျမ်းဂန်များမှာကာယေစဇီဝိတိစအနပိခတံဥပတပေတိကာယေစကို၌၎င်းဇီဝိတိစအသက်၌၎င်းအနပိခတံမငဲ့ွယ်မတွေ့တာသည်ဖြစ်ကိုဥပတပေတိဖြစ်စေ၏တရားရှုမှတ်တဲ့အခါကာလမှာကိုနဲ့အသက်ကိုမငဲ့နဲ့တဲ့ဒီခန္ဓာကိုယ်ကိုငဲ့ညာနေလို့ရှိရင်ယောဂီပုဂ္ဂိုလ်များ ခဏခဏပြောင်းရွှေ့နေတယ်ဆိုတာခန္ဓာကိုယ်ကိုဘာလုပ်နေတာလဲငဲ့ညာနေတာခန္ဓာကိုယ်ကိုငဲ့ညာနေတာအဲ့ဒီခန္ဓာကိုယ်ကိုငဲ့ညာပြီးတော့ခဏခဏပြောင်းမယ်ရွှေ့မယ်ဆိုရင်တမာရီမဖြစ်တော့တမာရီမဖြစ်ရင်ညာမဖြစ်နိုင်တော့ဘူးဒါကြောင့်မို့အဲ့ဒီခန္ဓာကိုယ်ကိုမငဲ့နဲ့အသက်ကိုလည်းမငဲ့နဲ့ဒီနေရာနဲ့တရားရှုမှအားထုတ်ရင်းနဲ့ဘုံနဲ့လဲပြီးတော့သေပွဲဝင်ခြင်းလဲဝင်သွားပါစေ ငါတရားကိုတော့ရအောင်တရားသဘောတွေသိအောင်ငါကြိုးစားမယ်လို့စိတ်ဆွဲတန်တန်နဲ့ကြိုးစားပြီးတော့ရှုပွားအားထုတ်သွားလို့ရှိရင်ဖြစ်ပေါ်နေတဲ့ဝေဒနာတွေသိဖြစ်လာလိမ့်မယ်ဒီညာနေအစဉ်စဉ်ရင့်ကျက်ပြည့်စုံတဲ့ခါကလာကြတော့ဟောမညာပူညာဆက်ရောက်ပြီးတော့နိဗ္ဗာန်ထီအောင်မျက်မှောက်ပြုနိုင်ပြီဒါကြောင့်ပရိသင်္ခာပရိသင်္ခာယပညာဖြင့်ဆင်ခြင်၍

မိမိအလိုမရှိရတဲ့စကားသံတွေကြားလာရင်လည်းပဲဘာလို့ရမလဲသိခံရမယ်နောက်ပြီးတော့မိမိခန္ဓာကိုယ်ကပေါက်ပြန်ပြီးတော့ဖြစ်ပေါ်လာတဲ့ဆင်းရဲတဲ့ဒုက္ခဝေဒနာတွေကိုလည်းပဲဘာလို့ရမလဲဒီသိခံရမယ်နောက်တစ်ချက်ကမိမိနဲ့အတူနေပုဂ္ဂိုလ်များအပေါ်ကိုလည်းပဲဘာလို့ရမလဲဒီအတူနေပုဂ္ဂိုလ်တွေမှာလည်းပဲအလိုက်သိတဲ့ပုဂ္ဂိုလ်အလိုက်မသိတဲ့ပုဂ္ဂိုလ်မရှိဘူးလားအခုတရားကလာအားထုတ်နေကြတာ တစိမ့်ပြင်းပြင်းနဲ့အတူတူလာပြီးတော့တခါနဲ့နှစ်ယောက်တခါနှစ်ယောက်တခါအတူလာပြီးနေပြီးအထုရတယ်။အဲလိုနှစ်ယောက်အတူနေတဲ့အခါမှာစိတ်တူသဘောတူမဖြစ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေကနေရထိုင်ရတာချမ်းသာမလားဆင်းရဲမလားဆင်းရဲအဲ့ဒါဆင်းရဲဆိုတာသိခံနိုင်လို့လားသိမခံနိုင်လို့လားသိမခံနိုင်လို့အဲတော့အတူနေပုဂ္ဂိုလ်ရဲ့အပေါ်မှာလည်းသူ့ဟာသူဘာပဲလုပ်နေနေဘာမှသူ့ကိုဂရုစိုက်နေနေတတိထားမနေနဲ့လင်းလျူရှုထားလိုက်ရ အဲလိုသူ့ကိုတတိထားနေလို့ရှိရင်အခန်းရောက်တာနဲ့တခါနဲ့ထွဲလိုက်ဝင်လိုက်တော့ကြဟိုချွတ်ချွတ်အိနှိုင်လိုက်တော့ကြပါလာတဲ့ချင်းလေးဟာကြီးထုတ်လိုက်တားလိုက်ပြန်ထဲလိုက်တခါနဲ့ဟိုကြွက်ကလေးများအစာလေးချီလာပြီးတော့ဝင်လိုက်တွင်းလိုက်စားလိုက်လုပ်နေတယ်လို့ပဲရုပ်ရည်အခန်းရောက်ပြီဆိုတာနဲ့တခါနဲ့ဟာဝင်လာလိုက်ထွက်သွားလိုက်ချင်းနဲ့နှိုင်လိုက်ကြွကြွအိနှိုင်လိုက်ဟိုထုတ်ကြည့်လိုက်ဒီထုတ်ကြည့်လိုက်နေဘာမှမလည်းမမှတ်ဘူးယောဂီနေလည်းမတူဘူး အဲတော့တရားအထုတ်နေတဲ့တကယ်ကြိုးစားနေတဲ့ယောဂီပုဂ္ဂိုလ်တွေကတော့မျက်စိတွေမှလည်းကြည့်လို့မရဒီမှလည်းပဲတရားမှတ်နေတဲ့ပုဂ္ဂိုလ်မှာအနှောက်အယှက်ကအများကြီးဖြစ်တယ်ဒီအဲ့လိုအလိုက်မသိတဲ့ပုဂ္ဂိုလ်များနဲ့အတူနေရပြီဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ကဆင်းရဲတယ်ဒါကြောင့်အဲ့လိုအတူနေပုဂ္ဂိုလ်များရဲ့အပေါ်မှာလည်းပဲမလို့ရမလဲသိခံရမယ်တဲ့ဒါကြောင့်သိခံတဲ့နာကိုလည်းပဲသိခံပါအဲ့လိုသိခံခြင်းဟာလည်းပဲတရားတွေတိုးတက်ခြင်းရဲ့အကြောင်းတစ်ပါးပဲတဲ့ဒါကြောင့်အရိယဝါဒတဲ့ နောက်တစ်ခါသင်္ခါယေကံပရိဝဇေတိတဲ့ဧကံတကူသောရှောင်းကျင်တင်သောဆင်ခြံမြင်ခြံစသည်ကိုပဋိသင်္ခါပဋိသင်္ခါယပညာဖြင့်ဆင်ခြင်ပြီးတော့ပဋိဝဇေတိရှောင်းကျင်ရမယ်နံပါတ်3ကဘုန်းကြီးတို့ယောဂီများရှောင်းကျင်ရမယ်အရာတွေကိုမိမိတို့ကမိမိတို့ကိုအန္တရာယ်ဖြစ်နိုင်တာဟူသမျှတွေကိုမလုပ်ရမှာလေရှောင်ကျင်ရမယ် တရားအထုတ်နေတဲ့ပုဂ္ဂိုလ်ကငါတရားအထုတ်နေတာပဲလေဆိုပြီးတော့အမလီမရှောင်မဲမနေနဲ့ဒုက္ခရောက်သွားမယ်။ဘာတွေကိုရှောင်ရမှာလဲဆိုရင်ခွန်ကြီးတို့ယောဂီများခွေးကြိုက်တတ်တဲ့နေရာမျိုးမသွားနဲ့။ခွေးကြိုက်တတ်တဲ့နေရာမျိုးသွားလို့ရှိရင်ငါတရားအထုတ်နေတာပဲကိစ္စမရှိပါဘူးလေလို့သွားကြည့်ပါလားကြိုက်လိုက်မှာပဲ။ဒါကြောင့်မို့အဲ့လိုဘေးရန်အန္တရာယ်တွေ့မှာကိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကမြင်တော်မူလို့အဲ့လိုခွေးကြိုက်တတ်တဲ့နေရာမျိုးကိုလည်းရှောင်ရမယ်တဲ့။ နောက်ပြီးတော့စင်ကြံမြင်ကြံနွားကြံကြွဲကြံအဲဒီလိုတိရစ္ဆာန်တွေနေတဲ့နေရာကိုလည်းပဲရှောင်ရမယ်အဲဒီနားကိုလည်းပဲမကတ်နဲ့ဟုတ်တယ်လေတကယ်လို့အဲဒီလိုစင်ကြံမြင်ကြံနေနွားကြံနေကြွဲကြံနေနာသွားကတ်မိလို့ရှိရင်ဘေးရန်အန္တရာယ်တွေမတွေ့နိုင်ပေဘူးလားတွေ့နိုင်တယ်ငါတရားအထုတ်နေတာပဲလေဒီတော်ရီကငါပဋိစ္စရှိမှမဟုတ်ပါဘူးဆိုပြီးသွားမလုံးနဲ့ဒုက္ခရောက်တတ်တယ်ဘုန်းကြီးရှင်ဘုံမြို့မှာစာသင်သားဘဝနဲ့စာသင်နေတော့က အဲဒီမှာဟိုကျွဲကြီးတွေကဂျိုးအကောက်ကြီးတွေနဲ့ကျွဲကြီးတွေဂျိုးလိန်ကျွဲကြီးတွေအဲဒီကျွဲကြီးတွေကရှေ့ကနေလာနေလာနေတော့ခက်ဒီကျွဲကြီးတွေကခံနေခံနေဒုက္ခပဲစိတ်ကလည်းဖြစ်နေတယ်ကျွဲကိုလည်းကြောက်ဒါပေမဲ့မသွားလို့ကလည်းမဖြစ်တော့အဲ့နန်းကနေဖြတ်သွားဖြတ်သွားမှဖြစ်တဲ့ခါကျတော့ကဲမသွားလို့ကလည်းမဖြစ်ဖြတ်သွားမှပဲဆိုကျွဲကြီးရတကားလဲအတန်ပေးပြီးတော့မြည်ပြီးတော့နောက်ကလိုက်ပါလေ ဘုန်းကြီးလည်းဆုံးခံသွားရင်ဆိုတော့တပိတ်ပွေပြီးတော့နောက်ကကြွကြီးလိုက်လာတော့ဟာမတတ်နိုင်တော့ဘူးရှေ့ကလွတ်အောင်တော့ပြေးမှပဲဆိုပြေးပြီးတော့ခါတန်းပြေးလို့လမ်းတန်းပြေးရင် तू ကမြောင်လိုက်မှာအဲ့ဒါလမ်းမပြေးဘူးခါတွေ့တဲ့အိမ်ဝင်သွားအဲ့ဒါတွေ့တဲ့အိမ်နဲ့ဝင်သွားမှလွတ်သွားတော့တယ်အဲ့တော့စင်ကြမ်းမြင်ကြမ်းကြွေးကြမ်းစသည်ချင်းအဲ့လိုဘေးရန်အန္တရာယ်တွေတွေ့မဲ့နေရာမျိုးကိုလည်းပဲငါတရားအားထုတ်နေတဲ့ပုဂ္ဂိုလ်ပဲလေလို့စိတ်ထဲမှာကိုယ့်ကိုယ်ကိုယုံကြည်စိတ်ချပြီးတော့မြတ်မသွားလိုက်နဲ့အဲ့လို ကျွေးချမ်းဆင်ချမ်းနေနဲ့တွေ့မယ်ဆိုရင်ဘေးရန်အန္တရာယ်တွေမတွေ့နိုင်ပေဘူးလားတွေ့နိုင်နေနောက်တခါရင်ရထားချမ်းတွေကိုလည်းပဲရှောင်ရမယ်တဲ့ဘာတွေကိုလဲရှောင်ရမလဲအေးအဲ့ဒီဟာလေးလည်းဘုန်းကြီးကသတိပေးခြင်းတယ်ဘုန်းကြီးတို့ယောဂီများကတရားတိုက်ကပြန်သွားအမှတ်ကစိတ်စိတ်လေးမှတ်လာခဲ့တာဆိုတော့ရိတ်တာကပြန်သွားဟိုမှာကြတော့လည်းအမှတ်ကစိတ် အမတ်ကစိတ်နေတယ်ဒီဘက်လမ်းကနေဟိုဘက်လမ်းကူးမဲ့ဟာတခါလဲအမတ်စိတ်ပြီးသွားနေတော့ဟောကာသမားဆင်ကာသမားရက်ပြီးတော့ဟောက်ခံရတာကြီးလည်းအများကြီးသိကျင်လို့လားမဖြစ်ကျင်လို့လားဒီကတော့အမတ်ကိုလွတ်မရလို့ဖြစ်နေဒီကအမတ်ကလွတ်မရအောင်အမတ်ကလွတ်မရတော့တခါလဲမြန်မြန်ကလည်းမသွားတတ်တော့ဘူးဖြစ်နေတယ်ဒီမှာအမတ်စိတ်စိတ်မှတ်လာခဲ့တာဖြစ်တော့ဒီတိုင်းမဲ့ငါဟာတရားတွေမှတ်သွားတာပဲကာကတော့ရှောင်းပါပါပဲလို့သွားပြီးတော့စိတ်ထဲမှာသွားပြီးတော့စိတ်ထဲမှာမှတ်ထင်ပြီးတော့မြန်အမတ်စိတ်စိတ်ကလေးမသွားနိုင်နဲ့ မတော်အဲ့ဒီမှာကြမ်းတမ်းတဲ့ပုဂ္ဂိုလ်နဲ့တွေ့လို့ရှိရင်ကိုယ်ဟာကပ်ပေါ်သွားလို့ဒုက္ခရောက်နေဦးမယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအဲ့လိုယဉ်ကျန်းနေနဲ့တွေ့လာရင်လည်းပဲမလုပ်ရမလဲဗျာ။ရှောင်ပါတဲ့အဲ့ဒါတွေကိုလည်းရှောင်ပါတဲ့။ဒါရင်လားဆိုတော့ဘုန်းကြီးတို့ယောဂီများကျင်းနေကြိုက်တွေကဘာတွေအဲ့လိုနေရာတွေလည်းပဲမသွားနဲ့တဲ့။ကျင်းရှိတဲ့နေရာသွားရင်ကျင်းနေကြမှာပဲ။ကြောက်ရှိတဲ့နေရာသွားရင် ကြောက်ထဲမကြနိုင်ပြီဘူးလား။ ကဘာနဲ့သွားရင်ကဘာပြိုပြီးတော့ဒုက္ခမရောက်နိုင်ပေဘူးလားအေးဒါကြောင့်မို့ငါတရားကြီးအားထုတ်နေတာပဲလေဒီနေရာလေးဒီလိုအန္တရာယ်တွေနဲ့ကြုံမှာမဟုတ်ပါဘူးလို့များစိတ်ထဲမှာထားပြီးတော့မသွားနဲ့တဲ့မြတ်စွာဘုရားဒါဘုရားရှင်ကိုတော်မြတ်ကြီးကစာထဲမှာတကယ်ထဲတယ်ဟောတာဘေးရန်အန္တရာယ်တွေကိုကိုသားသမီးလေးတွေကိုဒီမှာဘေးရန်အန္တရာယ်တွေ့မှာဆိုလို့မိခင်ဖြစ်တဲ့ပုဂ္ဂိုလ်ကမှားတယ်လို့ဆုံးမတယ်လို့မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကလည်းပဲမိမိရဲ့တပည့်သားတွေကို တရားအားထုတ်ရင်းနဲ့ဘေးရန်အန္တရာယ်တွေတွေ့မှဆိုးတဲ့အတွက်ကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီလိုဘေးရန်အန္တရာယ်တွေ့မဲ့နေရာတွေကိုရှောင်နဲ့ရှောင်ရပါတယ်။နောက်ဒါရင်လားဆိုတော့ဘုန်းကြီးတို့ယောဂီများခလုတ်ကသင်းတွေရှိတဲ့နေရာတွေညောက်ရှိတဲ့နေရာတွေဆူးရှိတဲ့နေရာတွေဘာလို့ရမလဲ။အဲ့ဒီနေရာမျိုးတွေလည်းမသွားနဲ့။ဆူးနေခင်းတာတဲ့နေရာငါတရားအားထုတ်တာဆူးတော့မဆူးနိုင်ပါဘူးဆိုပြီးမသွားနိုင်နဲ့ဆူးမှာပဲ။ဟုတ်တယ်မို့လား။ညောင်ရှိတဲ့နေရာတွေကိုမသွားလိုက်နဲ့သွားလိုက်ချင်းညောင်ထိုးခံရမှာပဲ ဒါကြောင့်အဲ့လိုနေရာမျိုးတွေကိုလည်းပဲရှောင်ရမယ်နောက်ဆုံးတစ်ချက်ကဘာကိုရှောင်စေချင်တာလဲဆိုရင်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဝိရဝါကအာယုန်တွေနဲ့လည်းပဲနီးစပ်အောင်မနေနဲ့ဝိရဝါကအာယုန်ဆိုတာဘုန်းကြီးတို့ယောဂီများဆန့်ကျင်ပဲဖြစ်တဲ့အာယုန်အမျိုးသားဖြစ်တဲ့ပုဂ္ဂိုလ်ကအမျိုးသားတွေနေရာကိုမသွားနဲ့အမျိုးသားဖြစ်တဲ့ပုဂ္ဂိုလ်ကအမျိုးသမီးတွေနေရာကိုမသွားနဲ့အမျိုးသမီးဖြစ်တဲ့ပုဂ္ဂိုလ်များကအမျိုးသားယောဂီတွေနေတဲ့နေရာမသွားနဲ့ ရဟန်းတော်များအမျိုးသမီးများရှိတဲ့နေရာမသွားနဲ့ဒါကိုရှောင်ရမယ်ဒါဝိသဘာကအာယုံအဲ့ဒီဝိသဘာကအာယုန်တွေကိုမရှောင်နိုင်လို့ရှိရင်မိမိတရားတွေအလုံးအပြည့်စည်နိုင်ပေဘူးလားဗျာဒီမိမိအားထုတ်နေတဲ့တရားတွေမိမိရဲ့သီလတရားတွေပါအလုံးပြည့်စည်ပြီးတော့သွားနိုင်နေတဲ့ဒါကြောင့်ဝိသဘာကအာယုန်တွေကိုလည်းပဲရှောင်ပါတဲ့အဲ့လိုရှောင်ကျင်တဲ့နာကိုရှောင်ခြင်းဟာလည်းပဲဒါရိယဝါဒတရားတစ်ပါးပဲ နောက်တစ်ခါနံပါတ်၄အနေအားဖြင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဧကံတခုသောပယ်ဖြောက်တင်သောကာမဝိတ္တစသည်ကိုပฏิသင်္ခာပฏิသင်္ခာယပညာဖြင့်ဆင်ញင်၍ဝိနောဒိဋ္ဌိပယ်ဖြောက်၏ကာမဂုဏ်နဲ့စပ်ပြီးတော့ကြံစီစိတ်ကူးတဲ့ကာမဝိတ္တကိုလေးပင်လက်ခံရမှာလားပယ်ရမှာလားတရားအားထုတ်နေတဲ့ပုဂ္ဂိုလ်များ ကာမဂုဏ်အာယုန်နဲ့စပြီးတော့တခါတရံမှာကာမဝိတ္တတွေမဝင်နိုင်မိဘူးလားဗျာအဲ့လိုကာမဝိတ္တတွေဝင်လာပြီဆိုရင်အဲ့ဒီဝင်လာတဲ့ကာမဝိတ္တတွေကိုလက်ခံထားရမှာလားပယ်ရမှာလားရှုမှတ်မှုနဲ့ပယ်ပါနောက်တစ်ခါသူတော်ဘာကိုသေပါစေပြည့်စည်ပါစေလို့ကြံစီစိတ်ကူးတဲ့ဗျာပါဒဝိတ္တတွေဒါတွေကိုလည်းပဲဒါတွေလည်းပဲတခါတရံမဖြစ်ပေါ်တတ်ပေဘူးလား အဲ့လိုဗျာပါရဝိတ္တတွေဝင်လာပြီဆိုရင်လေဒီဝိတ္တတွေကိုလက်ခံထားရမှာလားပယ်ရမှာလားအေးရှုမှတ်မှုလေးနဲ့ပယ်လိုက်ပါတဲ့ဗျာပါဒဝိတ္တတွေဝင်လာရင်လည်းပဲအဲ့ဒီဗျာပါဒဝိတ္တကိုပယ်ရမယ်နောက်တစ်ခါဝိဟိန္ဒဝိတ္တသူတော်ဘာကိုကိုယ်နဲ့ပဲဖြစ်ဖြစ်နှုတ်နဲ့ပဲဖြစ်ဖြစ်ညင်းစေနှိမ့်ဆက်ဖို့ကြံစီစေကူးတဲ့ဝိဟိန္ဒဝိတ္တတွေအဲ့လိုသူတော်ဘာရဲ့ပုံမှာ ဖြစ်စည်းစေလိုတဲ့ဖြစ်စည်းလိုတဲ့စိတ်ဆန္ဒတွေအဲဒီလိုဝိဟင်တာဝိတ္တတွေဝင်လာရင်လည်းပဲအဲဒီဝိဟင်တာဝိတ္တတွေကိုလက်ခံထားရမှာလားပယ်ရမှာလားဗျာပယ်ရမယ်အဲလိုပယ်သင့်ပယ်လိုက်တဲ့ကာမဝိတ္တ၊ဗျာပါရဝိတ္တ၊ဝိဟင်တာဝိတ္တစတဲ့အဲ့ဒီဝိတ္တတွေကိုပယ်ခြင်းဟာလည်းပဲဒါဟာဘုန်းကြီးတို့ယောဂီများအရိယာဝါဒအရိယာတပါးပဲတဲ့အရိယာဝါဒတရားတပါးပဲဒါကိုမှီဝဲသိခံရှောင်ပယ်လံ လေးတံမှီရများလို့ဒီမှာဆောင်းပုဒ်လေးရေးထားတယ်ခေတ္တဆောင်းပုဒ်လေးဆိုမယ်မိဝဲတိခံရှောင်းပေလံလေးတံမှီရများမိဝဲတိခံရှောင်းပေလံလေးတံမှီရများ တာမိယံ၄ပါးနဲ့ပြည့်စုံရမယ်ဆိုတာဒီ၄ပါးပြောတာမိဝင်းရမယ်ဆိုတာကသွမ်းသင်္ကန်းကြောင်းစီပစ္စည်း၄ပါးကိုဘုန်းကြီးတို့ယောဂီများပညာဖြင့်ဆင်ခြင်ပြီးတော့မလုပ်ရမလဲမဆင်ခြင်ပဲနဲ့မမိဝဲနဲ့နော်သွမ်းဆိုရင်လည်းပဲဘုန်းကြီးတို့ယောဂီများနေ့စဉ်နေတယ်ဘုန်းကြီးသတိပေးနေတယ်သတိပေးနေလို့ဆင်ခြင်ပြီးတော့မိဝဲနိုင်တယ်မိမိရဲ့အဝတ်ထဲသင်္ကန်းစသည်ဝတ်တဲ့အခါမှာလည်းပဲဆင်ခြင်ပြီးတော့အချမ်းအပူစသည် မှက်ချင်းရင်စသည်အဲ့ဒီဘေးရန်အန္တရာယ်ကလုံခြုံဖို့အတွက်ဝတ်ပါတယ်ဆိုပြီးတော့သုံးဆောင်ပါတယ်ဆိုပြီးတော့ဝတ်ရတယ်ကျောင်းစသည်နေတဲ့ခါမှလည်းပဲဒီလိုပဲအချမ်းအပူမှက်ချင်းရင်စတဲ့ဘေးရန်အန္တရာယ်တွေပေါ့အဲလိုဘေးရန်အန္တရာယ်လုံခြုံဖို့အတွက်ဒီကျောင်းအဆောက်အဦကိုလည်းပဲမိဝဲပါတယ်ဆိုပြီးတော့အဲ့လိုဆင်ကျင်ပြီးတော့မိဝဲရတယ်။ ဆေးဆိုရင်လည်းပဲမိမိရဲ့ကျန်းမာရေးအတွက်သီလသမာဓိပညာအကျင့်တရားတွေကျင့်နိုင်အားထုတ်နိုင်ဖို့အတွက်ဒီဆေးဝါးကိုလည်းပဲမိဝဲပါတယ်လို့ဒီလိုဆင်ခြင်ပြီးတော့မိဝဲအဲဒါသွားသင်္ကန်းကြောင့်သိစားတဲ့ပစ္စည်းလေးပါးကိုမိဝဲခြင်းဆိုတဲ့နံပါတ်1မိယာတစ်ပါးနောက်တစ်ခါဘုန်းကြီးတို့ယောဂီများသိခံဆိုတာကအချမ်းအပူစတဲ့တဘာဝရဲ့ဘေးဒဏ်ကိုသိခံရမယ်ဒါပဲအချိန်ဒီမှာလဲတရားအားထုတ်နေတဲ့အချိန်ဒီဟုတ်တယ်မလား ဒီလိုတရားအားထုတ်နေတဲ့အချိန်ဒီမှာအပူဒဏ်နေလာလဲအဲ့ဒီအပူဒဏ်ကိုသိခံပြီးတော့မှတ်လိုက်အပင်ငရဲနဲ့ဆင်ခြင်ပြီးတော့အပင်ငရဲတန်လောက်မပူသေးဘူးငါသိခံမယ်သိခံပြီးတော့ရှုမှတ်ပြီးတော့ပင်လိုက်တကယ်လို့အေးဒဏ်နဲ့ကြုံလာပြန်ရင်လေလောကန္တရိငရဲလောက်မအေးသေးဘူးငါသိခံပြီးတော့ရှုမှတ်မယ်ဆိုပြီးတော့ရှုမှတ်ပြီးတော့ပင်လိုက်ဟုတ်တယ်မလားအဲ့လိုအချမ်းအပူဇတိကိုပယ်ရတယ်လို့ဘေးကအတန်ပလန်နေကြားလာပြီဆိုရင်လည်းအဲ့ဒီကြားလာတဲ့အတန်တွေကိုလည်းပဲရှုမှတ်ပြီးတော့မလုပ်ရမလဲပယ်ပြင်လိုက် နောက်ပြီးတော့ဆင်းရဲတဲ့ဒုက္ခဝေဒနာတွေဖြစ်ပေါ်လာရင်လည်းပဲအဲ့ဒီဝေဒနာဒဏ်တွေကိုသိခံပြီးတော့ရှုမှတ်မှုနဲ့ဘာလို့ရမလဲပြပါအဲ့ဒီသိခံတဲ့အခါမှာကာယစဇီဝိတေစဒီကိုယ်နဲ့အသက်မငှဲ့ဘူးဒီခန္ဓာကိုယ်ကြီးဒီနေရာတင်ဘုံနဲ့လဲခြင်းလဲပလိစီဒီနေရာတင်ဘုံနဲ့ပြစ်စီပြီးတော့သိခြင်းသိသွားပလိစီငါတရားသဘောတွေမတိမချင်းငါတပြောင်းမပြင်းမရွှေ့မပြုတ်ပဲနဲ့ငါသိခံပြီးတော့ရှုမှတ်မယ်ဆိုပြီးအဲ့ဒီဝေဒနာကိုလွန်မြောက်သည့်အထိအောင်သိခံပြီးတော့ရှုမှတ်ရမယ်ဟုတ်တယ်မဟုတ်လား အဲလိုသိခံပြီးတော့ရှုမှတ်ပါတဲ့ဒါနံပါတ်1သိခံနောက်ပြီးတော့ရှောင်ဆိုတာကမိမိဘေးရန်အန္တရာယ်တွေတွေ့ကြုံလာမဲ့ဘုန်းကြီးတို့ယောဂီများစင်ကြံမြင်ကြံစသည်ယင်ကြံစသည်အဲလိုရှောင်ရမယ့်ဟာတွေကျင်းနေချိုက်ဒီကဘာတွေကြိုက်တတ်တဲ့ခွေတွေစသည်ဖြင့်ပေါ့လေအဲလိုဘေးရန်အန္တရာယ်တွေကြုံမဲ့နေရာဟူသမျှတွေကိုမလုပ်ရမလဲရှောင်ပါဒီနေရာတွေကိုရှောင်ပြီးတော့နေပါ နောက်ပြီးတော့ပယ်ရမှာပယ်လံရမှာပယ်ရမယ့်တရား၃ပါးရှိတယ်။ဘာတွေလဲဆိုတော့ကာမဝိတ္တပြာပါရဝိတ္တဝိဟိန္ဒဝိတ္တဟုတ်တယ်မလား။အဲ့ဒီပယ်ရမယ့်ဝိတ္တ၃ပါးကိုလည်းပဲမလုပ်ရမလဲ။ပယ်ရမယ်။တရားအထုတ်နေစဉ်မှာအဲ့ဒီကာမဝိတ္တတွေဝင်မလာစေခြင်းနဲ့ဝင်လာလို့ရှိရင်တာအတွက်သမီးအတွက်ပစ္စည်းအတွက်ဒီကာမဂုဏ်အာယုန်နဲ့ဆက်တဲ့အဲ့ဒီဝိတ္တတွေဝင်လာလို့ရှိရင်အဲ့ဒီဝိတ္တတွေကိုတခါနဲ့ရှုမှတ်ပြီးတော့ပယ်လိုက်လက်မခံနဲ့။ ငါတရားရှုမှတ်နေတာပဲလေဆိုပြီးကိုယ့်အကူတရားဘက်ကိုအာယုံပြန်ဆိုင်အာယုံပြန်ဆိုင်ပြီးတော့ရှုမှတ်ပြီးတော့ပယ်လိုက်တကယ်လို့ဗျံပါရဝိတ္တသူတော်ဘာတွေကိုသိကြည်ပစ္စည်းစီလိုတဲ့စိတ်အကြံစီတွေမိမိစိတ်ထဲမှာဖြစ်နေတယ်ကိုယ်နဲ့ပြိုင်ပဲဆိုင်ပဲဖြစ်တဲ့ပုဂ္ဂိုလ်တွေကိုယ်နဲ့အဆင်မပြေတဲ့ပုဂ္ဂိုလ်တွေအပေါ်မှာမိမိကသိကြည်စီလိုတဲ့ပစ္စည်းစီလိုတဲ့စိတ်တွေအဲ့ဒီဗျံပါရဝိတ္တတွေဖြစ်လာရင်လည်းအဲ့ဒီဝိတ္တတွေကိုလက်ခံမထားဘဲနဲ့ရှုမှတ်မှုလေးနဲ့မလုပ်ရမလဲ အင်းရှုမှတ်မှုနဲ့ပယ်ပြလိုက်ဒီခါလေရှုမှတ်ပြီးတော့အဲ့ဒီစိတ်ကူးတွေဝင်လာရင်စိတ်ကူးတွေစိတ်ကူးတွေစိတ်စဉ်းစားတာဝင်လာရင်စဉ်းစားတယ်စဉ်းစားတယ်အတွေးတွေဝင်လာရင်တွေးတယ်စသည်ဖြင့်ရှုမှတ်ပြီးတော့ဒီခါလေပယ်ပြလိုက်နောက်ပြီးတော့သူတော်ဘာကိုကိုယ်နဲ့ဖြစ်စေနှုတ်နဲ့ဖြစ်စေညှင်းစင်းနှိမ့်စက်လိုတဲ့စိတ်အကြံစီတွေသူတော်ဘာတွေဆင်းရဲအောင်ညှင်းစင်းလိုတဲ့စိတ်အကြံစီတွေဆင်းရဲစေလိုအောင်ဖြစ်စည်းလိုတဲ့စိတ်အကြံစီတွေနှိမ့်စက်လိုတဲ့စိတ်အကြံစီတွေအဲ့ဒီအကြံစီတွေဖြစ်ပေါ်လာရင်လည်းပဲအဲ့ဒီအကြံစီတွေကိုဘာလုပ်ရမလဲ ရှုမှတ်မှုနဲ့ပဲတဲ့ဒါကြောင့်မိဝဲတိကံရှောင်ပယ်လံလေးတံမိယာများတဲ့ဒါမိယာ၄ပါးအဲ့ဒီမိယာ၄ပါးကိုမိဝဲပြီးတော့ဘုန်းကြီးတို့မနေ့ကတတရကိဏစေတတ်တာတတိအဆောင်လျှောက်လေးနဲ့မလုပ်ရမလဲပြည့်စုံရမယ်ဟုတ်တယ်မလားဒီမိဝဲတဲ့နာကိုမိဝဲပြီးတော့တတိအဆောင်လျှောက်လေးနဲ့ထိုင်ရင်ဖြစ်စေရန်ရင်ဖြစ်စေသွားရင်ဖြစ်စေလျောင်းရင်ဖြစ်စေ မြင်ခိုင်းမှဖြစ်စေကြားခိုင်းမှဖြစ်စေအနတ်နံခိုင်းမှဖြစ်စေအရသာစာတိခိုင်းအတွေ့အထိတွေ့တိခိုင်းစေကုစဉ်းစားကြံစည်ခိုင်းမှဖြစ်စေအာယုန်ဒွါဒစုံတိုင်းစုံတိုင်းယောဂီပုဂ္ဂိုလ်ကဒီတတိအဆောင်ရှောက်လေးထားပြီးတော့တတိကပ်ပြီးတော့ရှုမှတ်နေလို့ရှိရင်တခြားစိတ်ကြားစိတ်တွေဝင်ခွင့်ရပါဦးမလားဗျာဘာစိတ်မှဝင်ခွင့်မရတော့ဘဲနဲ့ဟဲ့လောဘဒေါသစတဲ့ကိလေသာတရားတွေကင်းပြီးတော့ယောဂီပုဂ္ဂိုလ်ဟာကိလေသာတရားတွေမဝင်နိုင်တော့တဲ့အတွက်ကြောင့်မို့အေးချမ်းမှုတွေမရနိုင်ပြီဘူးလားဗျာ။ ရနိုင်တယ်အဲ့ဒီအချိန်လေးဟာအရိယဝါဒအရိယတို့ရဲ့နေအိမ်ထဲမှာတခဏလေးမိမိဟာဝင်ပြီးတော့နေရတယ်လို့ပဲဘေးရန်အန္တရာယ်လုံခြုံနေတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီမိယံလေးပါးကိုမှီဝဲပြီးတော့တတရကိဏစေတ္တာဆိုတဲ့အရိယဝါဒတရားနဲ့တွဲပြီးတော့ရှုပွားအားထုတ်သွားလို့ရှိရင်ဝိပဿနာဉာဏ်နဲ့အစစ်စစ်ရင့်ကျက်ပြည့်စုံပြီဆိုရင်အရိယာတို့ရဲ့စံနေအိမ်ထဲမှာကိုယ်တိုင်ဝင်ရောက်ပြီးတော့မစံစားနိုင်ပြီဘူးလားဗျာစံစားနိုင်နေခေတ္တလေးတည်တည်ဆိုပြီးတော့တရားသိညာစို့ ကတင်းစာဘိခဝေဘိက္ခုဣဒံဘိခဝေဘိက္ခုသင်္ခာယေကံပတိသေဝတိသင်္ခာယေကံဓိဝါတိတိသင်္ခာယေကံပရိဝေဇိတိသင်္ခာယေကံဝိနောရိတိဧဝံကောဘေကဝေဘေကုစတုရာပတ္တိနော ဟောတိဘေကဝေယဟန်တော်များအိုချက်သားတို့ဣရာဤသာသနာတော်၌ဘေကုယဟန်တိဝါယောဂီပုဂ္ဂိုလ်သည်ဧကံတခုသောမိဝဲသင်သောပစ္စည်းလေးပါးကိုပฏิသင်္ခာပရိသင်္ခာယပညာဖြင့်ဆင်ញင်၍ ပရိသေးဝတိမိဝေဤဧကံတခုသောတိခံတင်သော အချံပုစသည်ကိုပရိသင်္ကပရိသင်္ခာယပညာဖြင့်ဆင်ញင်၍အဓိဝါသတိတိခံဤဧကံတခုသောရှောင်းခြင်းတင်သောဆင်ခြံမြင်ခြံစသည်ကိုပရိသင်္ကပရိသင်္ခာယပညာဖြင့်ဆင်ញင်၍ပရိဝေစေတိရှောင်းခြင်းဤဧကံတခုသောပဲ့ဖြောက်တင်သောကာမဝိတ္တစသည်ကို ပရိသင်္ခပရိသင်္ခာယပညာဖြင့်ဆင်ញင်၍ဝိနောဒေတိပေဖြောက်၏ဘေခဝေယံတော်များဥချစ်သားတို့ဧဝံခောဣတုလင်ဘိက္ခုယဟန်တိသတုရပတိနောလေးပါသောမိယာရှိသည်ဟောတိစင်စစ်မသွေဖြစ်ပါပေတော်တည်း今晚要出家。